1944ခုနှစ်လူရောဟာကောဇာတက်ကြတဲ့1363ခုနှစ်ဘုရုဇင်မန္တမေလရာသီဒုတိယဝါစုလပြည့်နေယနေ့ရှင်မေဝဒါရဏရိတ်တာတို့ဓမ္မတာဝနာတူဓမ္မတာဝနာကုသိုလ်တူလာရောက်ရှိပူးကြတယ်ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်ရှင်များကို ဘုန်းကြီးဓမ္မဒါနတရားအလူသေးဝေမှာကသတ္တထာဝဒတန်ယုတ်ပါဠိတော်မှာလာတဲ့ဂိန္ဒရတုတ်တံခေါ်တဲ့လူတာလူကလူပြေဝါဆိုတဲ့တရားတော်ကိုဘုန်းကြီးဓမ္မဒါနတရားအလူသေးဝေမှာဖြစ်ပါတယ်ဒီတရားတော်ကိုတရားရှင်ကိုယ်တော်မြတ်ကြီး သာဝတိပြင်မောဇေတော်ရွှေကြောင်းကိန်းအောင်မှုလျော်စံပြောတော်မူခြင်းချိန်မှာအက္ကာရတန်းပေါင်းရန်အချိန်မှာဖြစ်ပါလေ။မျိုးမြအားဖြင့်မထင်ရှားတဲ့နတ်သားတဦးကနေပြီးတော့မြတ်စွာဘုရားထံမှလာရောက်တယ်။ဒီဒီစွာရှိခိုးဥချပြီးတဲ့ခါကလည်းပြတင့်လျော်ဟောတတ်တဲ့နေရာဌာနမှမတက်ရက်လို့လက်ရှင်မိုးရှိခိုးပြီးတော့တရားရှင်ကိုရောင်မြတ်ကြီးကိုသူလျှောက်ထားတယ်။ ကိန္ဒရောကလာတော်ဟောတိကိန္ဒရောဟောတိဝေါနတော်ကိန္ဒရောဒုက္ခတော်ဟောတိကိန္ဒရောဟောတိသကုတော်ဘောဇာတဗ္ဗတရောဟောတိဓမ္မေအခာယိဒုက္ခတော်တိဗန္ဒီဘုလိုနေဝထွန်းလင်းတတ်ပါတော်မူ၏တော်မြတ်စွာဘုရား စိန်တော်အပေလူကိုလူတော်သူသည်တလာတော်ခွန်အားကိုလူသည်မြည်သည်ဟောသည်ဖြစ်ပါသည်။ဗန္တိဘုတော်နေဝထွန်းလင်းတတ်ပါတော်မူ၏တော်မြတ်စွာဘုရား။စိန်တော်အပေလူကိုလူတော်သူသည်ဝန္နာတော်ဆင်းကိုသူသည်မြည်သည်ဟောသည်ဖြစ်ပါသည်ဘုရား။ဗန္တိဘုတော်နေဝထွန်းလင်းတတ်ပါတော်မူ၏တော်မြတ်စွာဘုရား။ လိန်တော်ဘယ်လူကိုလူတော်သူသည်ဒုက္ခတော်ချမ်းသာကိုလူတည်ကြည်သည်ဟောသည်ဖြစ်ပါသည်နိဖေယဗန္ဒီဘုဒ္ဓနေဝထွန်းလင်းတော်ပါတော်မူ၏တော်မြတ်စွာဘုရားလိန်တော်ဘယ်လူကိုလူတော်သူသည်သက္ခုတော်မျက်စီကိုလူတည်ကြည်သည်ဟောသည်ဖြစ်ပါသည်နိဖေယသောစာဘယ်လူကိုလူတော်သူသည်က တပ္ပတတော်ခတ်သိမ့်သော အလူကိုပေးမှုသောသူမည်သည်ဟောသည့်ဖြစ်ပါသည်။ဒီတိဤသို့ပုစီတော်မေအပ်သောရှင်တော်မြတ်ဖရာသည်မေဖရာတည်းတော်ဤကံတော်မေလျောက်အပ်သောပြဒနာကိုတက္ကာဟိကောင်းစွာမသွေဖြေကြတော်မူပါတော့ရှင်ဖရာ။ ဒီမှာနတ်သားကနေပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုတပင်လူကိုလှူတဲ့ပုဂ္ဂိုလ်ဟာအားကိုခွန်အားကိုလှူရရောက်ပါတယ်လေတပင်လူကိုလှူတဲ့ပုဂ္ဂိုလ်ဟာဆင်းကိုလှူရရောက်ပါတယ်လေပင်လူကိုလှူတဲ့ပုဂ္ဂိုလ်ဟာချမ်းသာကိုလှူရရောက်ပါတယ်လေတပင်လူကိုလှူတဲ့ပုဂ္ဂိုလ်ဟာမျက်စိကိုလှူရရောက်ပါတယ်လေတပင်လူကိုလှူတဲ့ပုဂ္ဂိုလ်ဟာအလုံးစုံသောလူကိုလှူရရောက်ပါတယ်လေ ဒီလိုဘုရားရှင်ကိုရောမြတ်ကြီးကိုလာရောက်မေးလျှောက်တဲ့အခါကျတော့ဘုရားရှင်ကိုရောမြတ်ကြီးကအာနာတောဗလာတောဟောတိဝဋ္ထရောဟောတိဝဏတောယနာတောဒုက္ခတောဟောတိဒီပါတောဟောတိသကုတောဒေါသတပါတတောဟောတိယောတရာတိဥပတယံသမတံတရောဇာတောဟောတိယောဓမံမနုတာတိတိ ဒီဝဗုဒ္ဓတိလိုရင်းနှင်းမင်းများလျောက်တာလာညာကိုအမောင်နတ်တာအနာတော်ဆွမ်းအလိုကိုလူတော်သူသည်သလာတော်ခွာကိုလူသည်မြည်ဒီဟောတိဖြစ်ပါ၏ဆရာရှင်ကိုယ်တော်မြတ်ကြီးကဖြေချတော်မူတယ်ဝဒတော်အဝတ်သင်္ကန်းကိုလူတော်သူသည်ဝနာတော်ဆင်းကိုလူသည်မြည်ဒီဟောတိဖြစ်ပါ၏ ဇေဝဗုဒ္ဓတိလိုယင်နှင့်နိနံလျောထာလာညာဥဝမောနတ္တယန္နာတော်ရင်လူကိုသူတော်သူသည်ဒုက္ခတော်ချမ်းသာကိုသူသည်မြည်သည်ဟောသည်ဖြစ်ပါ၏ဇေဝဗုဒ္ဓတိလိုယင်နှင့်နိနံလျောထာလာညာဥဝမောနတ္တဒီနာတော်ရှင်မင်းအလိုကိုသူတော်သူသည်သေကုတော်မြင့်ဒီကိုလူသည်မြည်သည်ဟောသည်ဖြစ်ပါတည်းဟောသည်ဖြစ်ပါတည်း သောသတပတတောဟောတိယောတရာတိဥပတယံယောအကျဉ်သူတိဥပတယံကြောင်းအလူဒါနကိုတရာတိပေးမှု၏သောသထိုကြောင်းအလူဒါနကိုပေးမှုသောသူတိကတပတတောလုံးစုံကိုပေးမှုသည်မြည်သည်ဟောတိဖြစ်ပါ၏အမတံသရောသသောဟောတိယောဓမ္မံမနုသာတတိတိ ယောအကျင်သူသည်ဓမ္မတရားတို့ကိုအနုတ္တရတိဟောပြောပြတာဆုံးမတော်မူ၏သောထိုတရားဒေသနာတို့ကို ဟောပြောပြတာသောတရားဟောပုဂ္ဂိုလ်သည်အမတန်တရောစာအမြဲနိဗ္ဗာန်ကိုပေးဘူးတော်သူမည်သည်ဟောသည်ဖြစ်ပါ၏ဖြစ်သည်ဤသို့ဘဂဝါတို့ဘုန်းတော်တခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည် ဩဇာကောင်းစွာမသွေချေကြတော်မူပါ၏တော်တည်းဘုရားရှင်ကိုရောင်မြတ်ကြီးကတိလိုရင်းနဲ့မင်းနဲ့လျောက်ကြလာတဲ့အမောင်နတ်တာတဲ့။ဖန်လိုကိုသူတဲ့ပုဂ္ဂိုလ်ဟာခွန်အားကိုသူရရောက်တယ်ကျင့်ကြုတ်တော့။ဘဝပင်ကကိုသူတဲ့ပုဂ္ဂိုလ်ဟာဆင်းကိုသူရရောက်တယ်။ ယဉ်ယလူကိုလူတဲ့ပုဂ္ဂိုလ်ဟာချမ်းသာကိုလူရရောက်တဲ့စီမီအလူလျက်စီမီအလူပြောင်းတိုင်းအမေပြောင်းတိုင်းမိအလူကိုလူတဲ့ပုဂ္ဂိုလ်ဟာမျက်စီကိုလူရရောက်တဲ့ကျောင်းအလူဒါနာကိုလူတဲ့ပုဂ္ဂိုလ်ဟာအလုံးစုံသောအလူကိုလူရရောက်တဲ့အချင်းတို့အနေအချင်းလက်စွာဘုရားဒီလိုဟောတယ်။ဒီနေရာကိုအကျဉ်းလေးအပြည့်ချက်ပြီးတော့ပြောရမယ်ဆိုပါရင်နတ်သားကဂျိန္တတော်ပလတော်ဟောတိ ဗန္ဒီဘုံတော်နေဝံထွန်းလင်းတတ်ပါတော်မူ၏သောမြတ်စွာဘုရားဒိဋ္ဌရောအဘယ်လူကိုလူတော်သူသည်သလတော်ခွန်အားကိုလူသည်မြည်သည်ဟောသည်ဖြစ်ပါသည်ရှင်ဖျားတဲ့အဘယ်လူကိုလူတဲ့ပုဂ္ဂိုလ်ဟာခွန်အားကိုလူရရောက်ပါသည်လို့ဒီလိုလျှောက်တတ်တဲ့ကဗျာရှင်ကိုရောမြတ်ကြီးကအနာတော်သလတော်ဟောသည်ဒီဝဗုဒ္ဓတိလိုရင်းနေမြင်မြန်လျောက်ကားလမ်းများအိုအမောင်နတ္တာ အနာတော်ဆွမ်းအလိုကိုလှူတော်သူသည်ပလာတော်ခွန်အားကိုလှူသည်ဤသည်ဟောသည်ဖြစ်ပါ၏မောင်နတာတဲ့ဆွမ်းအလိုလှူတဲ့ပုဂ္ဂိုလ်ဟာခွန်အားကိုလှူရာရောက်တယ်ဟုတ်တာပေါ့စဉ်းစားကြည့်ဒါတော့ပဲအာအင်ပလာရင်းနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်ပါစေခွန်အားရပြည့်စုံနေတဲ့ပုဂ္ဂိုလ်ဖြစ်ပါစေဆွမ်းတဏ္ဍနဏ္ဍသုံးနာလောက်မစားရဘူးဆိုပါရင် မိမိဆရာကတောင်းမထနိုင်ဣရာကတောင်းမထနိုင်တော့အောင်အာအင်းနေမဲမသွားပြီဘူးလားဗျာအာအင်းနေမဲပြီးတော့သွားတယ်ဘလို့ပဲအာမရှိတဲ့ပုဂ္ဂိုလ်ဖြစ်ပါစေဒီဆွမ်းအာဟာရကိုတဏ္ဏနဲ့နဲ့သုံးနာလောက်ချက်ပြီးစားလိုက်ရပြီဆိုပါရင်ထူထောင်းထောင်းနဲ့အာအင်းဗလာတွေမပြည့်စုံနိုင်ပြီဘူးလားဗျာအာအင်းဗလာတွေနဲ့ပြည့်စုံနိုင်တယ်ဒါကြောင့်ရှင်မေဝန်သာသနာ့ဤကမှာ ဤသို့ပြမကြီးဆရာတော်ဘုရားကြီးရဲ့ဥပနိတ္တရာတိုင်မဟာသတိပဋ္ဌာန်ဝိပဿနာတရားတော်တွေမြင့်ခင်တရားတော်တွေကျင့်ပွားအားထုတ်လျက်ရှိကြတဲ့တန်ခါတော်ရှင်းမြတ်မြတ်နဲ့ဆရာကြီးဆရာကြီးယောဂီတော်ချင်းပေါင်းတဲ့ဒီနောက်ကုန်ဓမ္မရင်းရဲ့ပညာကုံတွေကိုအာယုံပြုပြီးတော့အာယုံကွာနေနေွားနေလာပြီးတော့ဆက်ကလူတိုင်းနေကြတယ်ဒီလိုဆက်ကလူတိုင်းနေကြတော့ဆံအလူကိုလှူတာဖြစ်ပြီးမဲ့လူလေးပဲအာလူကိုလှူရမရောက်ပြီဘူးလားဗျာ အဲဒီလိုဆွမ်းအလိုကိုတူရန်လို့မိမိတို့တူရန်နဲ့ဆွမ်းအားရကိုမြည်ဝဲဖုံးပေးရတဲ့ယဟန်တော်ရှင်များများယောဂီသူတော်ရှင်များမှာအားရည်နဲ့ပြည့်စုံပြီးတော့ဝိပဿနာဒုရာဆိုတဲ့ဒီမဟာတတိပဒဝိပဿနာတရားလေးကိုကြိုးကြိုးစားစားနဲ့ရှုနိုင်နေပွားနိုင်နေအားထုတ်နိုင်နေသဘာကြောင့်လေဆိုရင်မိမိလူရဲ့ဆွမ်းအလူရဲ့အလူခံရတဲ့ပုဂ္ဂိုလ်မှာအားရည်ပြည့်စုံလာတဲ့အတွက်ကြောင့်မို့ဘုရားပြည်ဆိုတဲ့စာပေကျမ်းဂန်တွေသင်ကြားပို့ဆောင်နိုင်ခြင်းဆိုတဲ့ဒုတရားကြီးရတယ်လို့ ပฏิပတ်တိဆိုတဲ့ဟောဤဝိပဿနာတရားတွေကိုလည်းပဲရိုးရိုးသေးသေးကျိုးကျိုးကြကြနဲ့ရှုနိုင်ပွားနိုင်အထုတ်နိုင်ခြင်းဆိုတဲ့အတူတရားကိုမရနိုင်သေးဘူးလား။ဒါကြောင့်ဆံအလူကိုလူတဲ့ပုဂ္ဂိုလ်ဟာအာအလူကိုသိရမရောက်ပြီဘူးလားဗျာ။ဒါကြောင့်ဒီမနတ္တရဲ့အမေကိုဘယ်လိုအလူလူတော်သူအာကိုသူသူညီသမီးဆိုတဲ့အမေဆောင်ပုဂ္ဂလိနဲ့နောက်တစ်ခါအဖြေဆောင်ပုဂ္ဂလိကဆံ သံဘောခြင်းကိုသူတော်သူအားလုံးကိုသူသူညီတည်းလို့ဒီမှာအလေးအရှိဆုံးပုဂ္ဂိုလ်လောက်တာလေဒီဆောင်ပုဂ္ဂိုလ်ဆိုကြည့်အောင်ဘယ်လိုအလူလူတော်သူအားကိုသူသူညီတည်းဘယ်လိုအလူလူတော်သူ တာသွမ်းဘောခြင်းလူ စွမ်းခဲပွဲဘောဇဉ်တွေကိုသူတန်းတဲ့ပုဂ္ဂိုလ်များဟာဘာကိုလူရရောက်ပါလိမ့်မယ်။အာကိုလူရရောက်တယ်။ဒါကြောင့်မို့အာဒီဘလောက်ပဲရှိနေတဲ့ပုဂ္ဂိုလ်ဖြစ်ပါစေ။စွမ်းတဏနနသုံးနမစားနိုင်ရဘူးဆိုရင်အဲဒီပုဂ္ဂိုလ်ဟာအာရီနေပြီးတော့အိယာကနေမထနိုင်ထင်ရကနေမထနိုင်လောက်အောင်အာရီခွန်အားပလာရီနေသွား။ဘလောက်ပဲအားနေနေတဲ့ပုဂ္ဂိုလ်ဖြစ်ပါစေ။သင်ချိပြီးတော့အားမရှိတဲ့ပုဂ္ဂိုလ်မထနိုင်မထနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါစေ။ ဒီသွားအာဟာရလေးမြင်ဝဲလိုက်ရလို့နှစ်နှစ်သုံးနှစ်တော့မြင်ဝဲလိုက်ရပြီဆိုရင်အာရေပြည့်ပြီးတော့ထနိုင်လာတယ်ထိုင်နိုင်လာတယ်အဲ့လိုအာရေမရှိသေးဘူးလားဗျာဒါကြောင့်သွားအလူလူတန်းရခြင်းဟာအာကိုလူရမရောက်ပြီဘူးလားဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကသာနာတော်ပလတော်ဟောတိဇေဝဗုဒ္ဓတိလိုရင်းနဲ့မြင်းများလျောက်တတ်လညာဝမောင်နတ္တာအနာတော်သွားအလူကိုလူတော်သူသည် သနာတော်ခွန်အားကိုလူတိကြည့်သည်ဟောတိစင်စင်မတွေ့ဖြစ်ပါပြီတော်တည်းနမနိအနေအားဖြင့်နန္ဒာကနေပြီးတော့ဘုရားရှင်ကိုရောင်မြေကြီးကိုဘိင်္ဂရောဟောတိဝဏတော်ဗန္ဒီဘုဒ္ဓမေဝံထွန်းလင်းတော့ပါတော်မူ၏သောမြတ်စွာဘုရားဘိင်္ဂရောဘယ်လူကိုသူတော်သူသည် ဝဏ္ဏတော်စင်းကိုလှူပြီးဤသည်ဟောတိဖြစ်ပါတနည်းဖေဟာရှင်ဖေဟာတဲ့အဘယ်လူကိုလှူတဲ့ပုဂ္ဂိုလ်ဟာအရေးအချင်းကိုတရားရောက်ပါတလေလို့ဒီလိုတရားရှင်ကိုရောင်မြတ်ကြီးလျှောက်တာတဲ့အခါကျတော့တရားရှင်ကိုရောင်မြတ်ကြီးကဘုဒ္ဓတော်ဟောတိဝဏ္ဏတော်ဇေဝဗုဒ္ဓတိလိုယင်းနဲ့မင်းများလျောက်တာလာညာဝမောင်နတ္တဘုဒ္ဓတော်ဝတ်သင်္ကန်းကိုသူတော်သူသည် ဝဏတော်အခြင်းကိုပြုတည်နေသည်ဟောတိဖြစ်ပါ၏မောနတာတဲ့အဝတ်တင်ငန်းကိုပြုတဲ့ပုဂ္ဂိုလ်ဟာအခြင်းကိုလူရာရောက်တယ်။ဘာကြောင့်အခြင်းကိုလူရာရောက်တယ်လဲဆိုတော့ဘလောက်ပဲယုံကြည်အင်္ဂါနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်ပါစေဒီအဝတ်စားမဟုတ်ဘဲနဲ့ဘုမမောတုတ်ပြန်နေတဲ့အဝတ်စားညစ်ဖြစ်ပင်နေတဲ့အဝတ်စားတွေကိုဝတ်ဆင်လာမယ်ဆိုရင်သူ့ရဲ့အရေးဆင်းနေဟာသိနေပြီရလား မတင်သေးတော့ပါတကယ်လို့လူကျင်းအင်းကဟာမလန့်ပါတဲ့ပုဂ္ဂိုလ်တစ်စီသူနဲ့တင်လျော်လျော်ပတ်တဲ့ဝေသံဒီဝတ္တတရရတဲ့ဝိုးဆင်းလိုက်နေဆိုပါရင်ကြည့်ွယ်ရှုွယ်ကြည့်ရောရှုရောအနေအချင်းရေးဆင်းနေမပြတ်တယ်ဘူးလားဗျာဆင်းတယ်ပြီးတော့သွားရင်ဒါကြောင့်သဘောအထေကိုလူတန်းခြင်းဟာဝတ်တင်ကကိုလူတန်းခြင်းဟာအဆင်းကိုလူရမရောက်ပြီဘူးလားဗျာအဆင်းကိုလူရရောက်တယ်ခင်ဗျားတို့ယောဂီများ

ဒီဥမ္မာတန်ကြီးရဲ့အကြောင်းကိုဘုန်းကြီးတို့တရားနာပရိသတ်တွေအထူးချက်သင်ဟောဖို့မလိုအားလုံးသိပြီးဖြစ်တယ်။မင်းရသူရဲ့မင်းလာအောင်မင်းရသူတွေတခါတည်းတတိချွချော်ပြီးတော့သွားလာအောင်အင်တာမချုံမော်လှပ်ပါတဲ့မျိုးသမီးလေးဖြစ်တယ်။သူ့ဝိညာဉ်ကနေပြီးတော့သူ့ကိုကောက်သူ့ကိုတော့ကောက်ဖို့အနေအားဖြင့်သွားပြီးတော့တင်းစုံစမ်းဆန်းတဲ့အခါကဏ္ဍကြတော့ပုံတော်တွေဟာတခါတည်းတတိတွေချွေရင်းပြီးတော့ဖြစ်ခဲ့တာတွေအလွယ်လွယ်အမှားမှားတွေဖြစ်ခဲ့တာတွေဟာအလုံးကြည်ကြီးကြံ့နာပြီးဖြစ်တယ်။ အဲတော့ဒီလောက်ပြောင်ချုံမောနှပ်ပါရမင်္ဂလိအဲဘာကြောင့်ဒီလောက်ချုံမောနှပ်ပါရတာလဲဆိုရင်တခုသောဘဝတုန်းကပေါ့တခုသောဘဝတုန်းကဗာရာဏတိကြီးမှာအင်မတန်မှဆင်းရဲတဲ့သူဆင်းရဲမှလေးတယောက်ဖြစ်ခဲ့တယ်။အဲဒီဗာရာဏတိကြီးမှာတောင်ထိပ်နဲ့ကတပင်ပွဲရင်းဆင်းရဲကျင်းပဒီလိုတောင်ထိပ်နဲ့ကတပင်ပွဲရင်းဆင်းရဲကျင်းပတဲ့အချိန်ကကာလမှာ အများနည်းသူပြောခြင်းနဲ့စိတ်တွေအဝတ်စားပိစံနေဝတ်ပြီးတော့ပြောခြင်းပါခြင်းနဲ့စိတ်ခန္ဓာကြီးဖြစ်ပေါ်လာတယ်။မြစ်ဖြစ်ပေါ်လာတဲ့အခါကလည်းကြတော့မိဘနှစ်ပါးကိုဝတ်ပန်းပခုတို့တွေဝတ်ပြီးတော့တောင်းတင်လက်သာပေါ်ခြင်းကြီးကိုပြောပွဲဆင်းရဲတဲ့အတွေ့အကြုံပေါ်မိဘနှစ်ပါးထံဝတ်ပန်းတင်ကြီးကိုတောင်းတဲ့အခါကျတော့မိဘနှစ်ပါးကမလို့တော့ပြင်ဘလို့မှဝယ်မပြေနိုင်ဘူး။စားဖို့တောင်းမှအနိုင်နိုင်တစ်နည်းလုံးမှတစ်နည်းစားနေရတဲ့ဘဝလက်လုံးမှပါဇက်လောက်ရတဲ့ဘဝဖြစ်တယ်။ ဒါကြောင့်သမီးရဲ့သမီးတို့ဘယ်လိုလုပ်ပြီးတော့ဝတ်ပြနိုင်မှမလဲဒီလောက်တန်ဖိုးရှိမှရဲ့ဝတ်ပန်းဘက်တွေကိုဘယ်လိုလုပ်ဝတ်နိုင်ပါမလဲတကယ်လို့များငါသမီးဝတ်ချင်တယ်ဆိုရင်တစ်ထည့်အိမ်မှာသွားပြီးတော့အဲဒီတစ်ထည့်စီကတစ်ထည့်စီမှာသွားပြီးတော့ပြောဆိုပြီးတော့သူပြောတဲ့အတိုင်းမိမိသူ့အိမ်မှာအလိုအကျွေးအနေအချင်းလုံနိုင်လို့ရှိရင်ရနိုင်လိမ့်မယ်သမီးရဲ့လို့မိဘများကမိမိတို့ဝယ်မပေးနိုင်တဲ့အတွက်ကြောင့်ပေါ့အကြံဉာဏ်ပြလိုက်တဲ့သက္ကနာကြတော့အဲဒီမှာသမီးလေးက အဲဒီဝတ်ပန်းတွေကိုပြီးတော့ဒီတောင်တွင်းလက်ခပွဲတွင်ကြီးကိုဆင်းရင်ကျင့်ပတ်လို့တဲ့စိတ်ဆန္ဒတွေဖြစ်တဲ့အတွက်ကြောင့်မို့တဲ့ဗာယနတိပတိအိမ်မှာသွားဒီလိုဗာယနတိပတိအိမ်မှာသွားပြီးတဲ့ခါကလည်းကြတော့ဝတ်ပန်းတဲ့ပစုဝတ်လို့ရဲ့အကြောင်းကိုပြောတဲ့အခါကျတော့အဲ့ဒီမှာဗာယနတိပတိကဟောဒီဘုံမတန်ကြီးရဲ့နောင်ဖြစ်တဲ့အဲ့ဒီမှာကျွန်မငယ်တစ်ထင်းတစ်ထင်းတမီးအဲဆင်းရဲသူတမီးလေးကို တကယ်လို့များဟောဒီဝပန်းတဲ့ပစုကိုသင်ဖို့လိုတယ်ဆိုရင်ဒီအိမ်မှာလာပြီးတော့တုံးနေကျွန်ခံပြီးတော့အလုပ်လုပ်နိုင်ပါမလားလို့အဲ့ဒီမှာမေးတယ်ဒီလိုမေးတဲ့အခါကျတော့ဒီဝပန်းပစုတဲ့ကိုဝတ်ချင်တဲ့အတ္တခဏကြီးပြင်ပြပြီးတော့နေတဲ့ဆက်ကြောင်းနဲ့ဆက်ကုန်နေအရွယ်နှကျင်းပခြင်းဝတ်ခြင်းစားခြင်းနဲ့အရွယ်ဆိုတော့ အဲဒီမှာဘယ်လောက်ပဲအလုပ်တွေလုပ်ရလို့ရသူ့အိမ်မှာကြုံပနှစ်နှစ်ပဲခံရခံရအနေအားဖြင့်ဒီဝပန်းတွေရရင်တော်ပြီဆိုပြီးတော့သုံးနေကြုံခံပြီးတော့နေပါမယ်။သုံးနေကြုံခံလို့ရပြည့်လို့ရှိရင်ဝပန်းတွေကိုပြပါဆိုတဲ့အနေအားဖြင့်ကတိကကိုပြုပြီးတော့အဲဒီမှာတစ်ဖြစ်အိမ်မှာကျွမ်းပြည့်နဲ့သုံးနှစ်တိုင်းနေလို့လုပ်ရတယ်။ဒါပေမဲ့လို့ဟောဒီဥမာဒဏ်ဤအနောက်ဖြစ်တဲ့ကလေးမလေးဟာ သတိကြီးရဲ့လက်ကိုတိပြီးတော့ဝေယဝဆရေတောင်းဝန်ကြည်လင်းအောင်ဆောင်ရနိုင်တဲ့အတွက်ကြောင့်မို့၃နှစ်တိုင်အောင်ကြိုမခံခဲ့ရပါဘူးနှစ်နှစ်ကျော်ကျော်လောက်နေပြီသတိကြီးကတဏှာတက်ပြင်းရဲ့ဒီမှာသူ့ကိုချိမြောက်တဲ့အနေအားဖြင့်သင်ဝတ်လို့တဲ့ဝပန်းတွေကိုယူသွားတော့တဲ့သိကိုလည်းကြုံပြစ်မှလွတ်လိုက်ပြီးသင်ဟာဝတရားရဲ့ကြည်ပြွတဲ့အတွက်ကြောင့်မို့ချိမြောက်တဲ့အနေအားဖြင့်အဲဒီဝပန်းတွေကိုပြစ်မပြေဘဲနဲ့သိကိုချိမြောက်နေတယ်ဆိုပြီးဝပန်းကိုပြေးလိုက်တာ ထေလိုပန်းတဲ့ပစိုးလေးရသွားတဲ့ခါကျနာကြတော့တတိအိမ်မှာသုံးနှစ်တိုင်နဲ့ကျုံခံပြီးတော့မာရလာတဲ့ဝတ်အထူးဖြစ်တဲ့အတွေ့အကြုံကိုငါဒီတိုင်းမဟုတ်သေးဘူးသင်္ဃာမျက်စိမှာသွားပြီးတော့ရေမိုးချိုးမယ်ထေလိုသင်္ဃာမျက်စိမှာသွားပြီးရေမိုးချိုးပြီးတဲ့ခါကျနာကြတော့မှကိုယ်လည်းတန့်စင်ပြီးမှဒါလည်းဒီဝပန်းတဲ့ကိုဝတ်မယ်ဆိုပြီးတော့အဲ့ဒီမှာသင်္ဃာမျက်စိမှာသွားပြီးတော့ရေမိုးချိုး ဒီလိုရင်မိုးချိုးပြီးတော့နေတဲ့အချိန်မှာသတ္တဝါမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့တပည့်ဖြစ်တဲ့ယဟန်တော်တစ်ပါးယဟန်တာအရှင်မြတ်တစ်ပါးပါအဲဒီမှာခိုးသားတမယာကြီးကနေပြီးတော့ဝတ်သင်္ကန်းကြီးလူပြီးတော့ယူလိုက်တဲ့အတွေ့အကြုံမို့အဲဒီမှာတိခက်တိရွယ်ဒီကိုသင်္ကန်းအဖြစ်နဲ့ခန္ဓာကိုယ်ကိုကျိုးနေပြီးတော့ပတ်ပြီးတော့ဝတ်လာခဲ့တယ်အဲဒီလိုဝတ်ပြီးတော့သင်္ကန်းမြက်ကျန်းပြီးကနေပြီးတော့ဖြတ်သွားတာကိုဟောရင်ဥမာတန်ကြီးရဲ့အလောင်းဖြစ်တဲ့မိန်းကလေးမြင်လိုက်ရတယ် အဲလိုမြင်ရတဲ့အချိန်ကကလာကြတော့ဟောဒီရှင်ကောင်းအရှင်မြတ်မှာသခုတည်းများလေးခိုးယူတိုက်ခိုက်ယူလိုက်တဲ့အတွက်ကြောင့်မို့သင်္ကန်းဟိုအထယ်ကြီးပါမလာဘူးဖြစ်နေတယ်။အခုတော့ဖြင့်ဒီမှာယဟန်တော်မတိမြတ်မှာစိတ်တွေတွေးတွေးဖို့တာသင်္ကန်းဖြစ်နေဝုယုံပြီးတော့နေရပြီ။ဒါမှလည်းပဲမလူလို့မရှိမရှိလို့မလူဆိုတာလို့အတိတ်ဘဝက ဒီနည်းသင်္ကန်းဆိုရင်ဝတ်အထည်တွေကိုမလူခဲ့ဘူးရဲ့အတွက်ကြောင့်မို့ဒီဘဝမှာဝတ်အထည်လေးတစ်ထည်ရဖို့အတွက်ဘယ်နှစ်တိုင်တိုင်ကြုံခံရပါလိမ့်မယ်။ဒါရှိအတိတ်ကလူတန်းနေတဲ့ကုသိုလ်ကံတွေပါလို့လားမပါလို့လား။အဲဒီလိုကုသိုလ်ကံတွေမပါခဲ့တဲ့အတွက်အဝတ်သင်္ကန်းလေးမလူခဲ့တဲ့အတွက်ကြောင့်မို့သူမှာဝတ်ကလေးတစ်ထည်ရဖို့အတွက်ဗာရဏတိတတိအိမ်မှာသွားပြီးတော့သုံးနှစ်တိုင်တိုင်ကြုံခံပြီးတော့ရလာတဲ့ဝတ်ထည်ကြီးဖြစ်တယ်။ပြီးတော့ဒီဝပန်းတယ်လေးကိုမိမိ တဝက်လောက်တိုင်းပြီးတော့တဝက်ကိုယ်သားနဲ့နင်းနေဝုတ်ပြီးတော့တဝက်ကိုယ်တော့ဖြင့်ဒီအရှင်ကောင်းအရှင်မြတ်ကငါတူတန်းလည်းရလို့ရှိရင်ကောင်းလေလို့ဒီလိုစိတ်ထဲမှာအကြံကြီးဖြစ်ဒီလိုအကြံကြီးဖြစ်ပြီးတော့အဲ့ဒီမှာရေရဲကနေတက်လာပြီးတော့တင်းလျောတဲ့အဝတ်ကလေးကိုဝတ်ပြီးတော့တိထတဗန္ဒီတိဝတ္တဝါဗန္ဒီရှင်မြတ်ဘုရားတိထတရတ်တော်မူပါဘုရားအဲ့ဒီမှာနမ်းပြီးတော့လက်ဟုတ်ချီမှုရှိကိုပြီးတော့ရှင်ဘုရားရတ်တော်မူပါဘုရားလို့လျှောက်ထားတယ် ဒီခါကလာမှာမထေရကရက်တော့ဘူးတဲ့ခါကလာကြတော့ဝပန်းပဆိုးတလေးကိုတခါလဲအလေကနေပြီးတော့ပိုင်းလိုက်တဲ့မြစ်စီဖာလက်တဝါအလဲမှာဖြတ်၍တတ္တာထုမတိမြတ်အားတတ္တာထုမတိမြတ်အားကံကိုတတ္တာထုတပန်းတစားကိုအထာတိပေးကူလေ၏မိမိဝန်းမဲ့ထဲကနေပြီးတော့အဲ့ဒီဝပန်းတလေးတပိုင်းကိုဒီဟာနာရှင်မြတ်တိကသင်္ကန်းအဖြစ်နဲ့လူဒန်းလိုက်တယ် အဲလိုသင်္ကန်းချင်းနဲ့လူတန်းလိုက်တဲ့အခါကလည်းကြတော့ယဟန္တာရှင်မြတ်ကလေးတွေသင်လို့တဲ့နေရာချုံအကွဲမှသွားပြီးတော့မိမိဝတ်လာခဲ့တဲ့စိတ်ခတိရတိအားလုံးကိုဖယ်ရှားပြီးတဲ့အခါကလည်းကြတော့ဘုဟုဩမာရဏီရဲ့နောက်ဖြစ်တဲ့ကလေးပူရမတဲ့လူတန်းလိုက်တဲ့မိန်းလေးလူတန်းလိုက်တဲ့အဲဒီဝတ်ထည်လေးကိုဝတ်ပန်းတယ်လေးကိုစိတ်မှခမ်းမှတက်တက်ပြီးတော့ပုံနေတဲ့အစာကလေးကိုအပေါ်မှာပခုံးပေါ်မှာလက်ကြောလေးတင်ပြီးတော့ထွက်ပြီးတော့လာခဲ့ရင် အဲလိုလက်တော်လေးတင်ပြီးတော့ထွက်လာတဲ့သင်္ကသနာမှာအဲဒီမတင်ညရဲ့ဖြစ်တယ်ပြီးတော့ကြီးညိုတပ်ပွဲကြီးညိုပြီးတော့ကြီးညိုဝဲကိုဆောင်လာတာကိုမြင်ရတဲ့ခါကလာကြတော့မှတရားတရားကြီးဖြစ်ပြီးတော့လာခဲ့တယ်။ဒီလိုလူတိုင်းနဲ့ဝတ်ထည်လေးဝတ်လိုက်တဲ့အချိန်ကာလမှာပို့ပြီးတော့ကြီးညိုဝဲကြီးဖြစ်လာတယ်။ပို့ပြီးတော့တပ်တယ်လာရဲ့တတဝတ္ထောဗတိနသကနတရိဒံတေရုဏအသွေယောဝိယဤကိုဗတ္တဟောတိ ပဒတဝတ္တပါတိနာထိုသို့ထွက်လာသောအကာဝပံပကုဧတင်္ဂရောင်ကြောင့်သကနာတရိရထိုမထေမြဤကိုယ်လုံးသည်သရုဏကုလျောဝိယာတက်တေသာနေလူလင်းကဲ့သို့ဧကောဘာကတခဲနှင့်ညီသောအယောင်တရားဟောသည့်ဖြစ်၏အဲဒီမှာသင်္ကန်းရောင်လေးနဲ့သူရောပံပကုဧရောင်လေးနဲ့တန် ဒီရဟန္တာရှင်မြတ်ကိုရောမြတ်ကြီးရဲ့တန်တမာတခါတော့ပြစ်နေပြီးတော့ကြည်ရင်ပြီးတော့နေတယ်။အဲလိုကြည်ရင်ပြီးတော့နေတာကိုမြင်ရတယ်ဟောဒီအလူရှင်ဖြစ်တဲ့ဝေမန်းတဲ့ပဇို့အလူရှင်ဖြစ်တဲ့မိန်းကလေးဟာတိတ်ကိုကြည်ညိုတဲ့စိတ်ကြီးဖြစ်ပြီးတော့လာခဲ့တယ်။သာတော်မျိုးသမီးလေးတန်တော်ပတိမြတ်ကိုဒိဋ္ဌဝါမြင်ရလျင်မရှံငါဤရောရှင်ကောင်းအရှင်မြတ်သည်ဗဒမရှင်မသောကနာတော်ပတိကျင့်ကြတော်မမူလေဆိုလိုတိုင်းမှာ ဒီလိုတတ်တယ်တော့မမှုသေးဘူးပေါ့မတင့်လို့ဘူးပေါ့အဝတ်ဒေဟမရှိတဲ့အတွက်ကြောင့်မို့တိတိတေရတိဝိယုံလာတဲ့ပုဂ္ဂိုလ်ဖြစ်တယ်တော့ဒီလိုဝယ်မဖြစ်သေးဘူးမတင့်တယ်ဘူးအခုမိမိတူရန်တဲ့ဝတ်သင်္ကန်းလေးကိုဝိယုံလာတဲ့အခါကလည်းကြတော့မှတရုဏာတူရရောဝိယသတိစံနေလူလင်းတဲ့တို့ဝေရောသတိဖြစ်နေတော်မူပါပြီမိမိတူရန်တဲ့သင်္ကန်းလေးကိုဝိယုံပြီးတော့လာတဲ့ဆိုရင်လည်းအင်မတန်မှပြည့်နေတတ်ပြီးတော့ကြီးရုပ်ဘက်ကိုဆောင်သွားရင် အဲလိုဒီလိုပဲဆောင်သွားတဲ့အတွက်ကြောင့်မိမိတို့ခြံထားတဲ့ဝပန်းပစိုးတဲ့တပိုင်းကိုလည်းပဲလူလိုတဲ့တရားတရားတွေဖြစ်ပေါ်လာတယ်။မိမိတို့တိုင်းနဲ့ဝပိုင်းရဲ့တပိုင်းကိုဝိရုဒ္ဓရာနဲ့ပဲဒီလိုပဲဆောင်တဲ့ဉာဏ်ကမတင်တဲ့ကိုပြုပြနေရတယ်ဆိုရင်လည်းမိမိတို့တိုင်းနဲ့သင်္ကန်းလေးကိုဝိရုဒ္ဓရာတဲ့အတွက်ကြောင့်မို့စောစောပိုင်းကတော့ပြင်မတင်တဲ့ဒီလိုပဲမဖြစ်ဘူးကိုတော့ပြင်ဒီလိုပဲတပ်ပေးဝင်ဆောင်နေတယ်။ဒါကြောင့်မိမိဝိဘုခြံထားတဲ့ဟောရင်ဝပန်းပစိုးတဲ့တပိုင်းလေးကိုလည်းပဲမိမိမဟုတ်တော့ဘဲနဲ့ ဒီရှင်မြတ်ကိုယ်ကတူတန်းလိုက်တော့မယ်ဆိုပြီးဒုတိယပိကုတ္တတန်တတဝါဒုတိယပိနှစ်ကျင်းမြောက်ပိကုတ္တတမိမိဝတ်မဲ့ဝပန်းတဲ့အပိုင်းကိုသတ္တဝါပိလူပြန်၍အဲ့မှာဝပန်းတဲ့လေးကိုမိမိဝတ်မဲ့ဝတ်ပြန်လေးကိုပိလူလိုက်တယ်လူရန်ပြေကကလာကြတော့တပည့်တော်ဟာဟောရင်ဝပန်းတဲ့လေးကိုရလာတာဟာလွယ်လွယ်ကူကူနဲ့ရလာတာမဟုတ်ပါဘူး သတိအိမ်မှာသုံးနှစ်တိုင်းတိုင်းကြွန်းခံပြီးတော့မှရလာတဲ့ဝပန်းတဲ့နေဖြစ်ပါတယ်ဗျာဗန္တိရှင်မြတ်ဗျာအဟံမယတိရောတိဘဝေဘဝေဘဝတိုင်းဘဝတန်း၌ဒီတတိရောဝပန်းတဲ့သင်္ကန်းလေးကိုတူတန်းရတဲ့အတွက်ကြောင့်မို့အဟံမယတိရောတိဘဝေဘဝေဘဝတိုင်းဘဝတိုင်း၌ဥဒ္ဓမံမြတ်သောဒုတာရူပဒရာဆင်းကိုရူပဒရာဆင်းကိုဝိဇ္ဇရတိဆောင်းနိုင်တိဘဝေအဖြစ်ရပါလို့ဤအရှင်ဘုရားတတိရော ဒီဝပန်းတဲ့ပစိုးလေးကိုသင်္ကန်းအဖြစ်နဲ့အရှင်ဘုရားအလှူဒန်းလိုက်ရတဲ့အတွက်ကြောင့်မို့တပည့်တော်ဟာဖြစ်နေရဘဝတိုင်းဘဝတိုင်းမှာမြတ်သောအခြင်းကိုဆောင်နိုင်တဲ့ရတဲ့ပုဂ္ဂိုလ်ရနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါရစေ။မဘယတိတော်ကိုဒေတဝါမြည်၍ကောစီပုရိတော်တစုံတယောက်သောယောက်ျားသည်သတ္တဗံဝေနမိမိသဘောအပြင်အတ္တနာမိမိကိုယ်ကိုတန်တာတုံးဆောင်အပ်သောငါမအသက်ရှိမစွမ်းနိုင်ပြီဖြစ်ပါစေဖေဟာ။ တကယ်ကိုမြင်ရတဲ့အမျိုးသားတွေဟာသူ့ရဲ့စိတ်ကိုမဆောင်နိုင်နဲ့ကိုယ့်ရဲ့စိတ်နဲ့ကိုယ်မဖြစ်တော့ဘဲနဲ့စိတ်ဒီကောင်ကြောက်ကြဖြစ်ပြီးတော့အဲ့လိုမိမိရဲ့သဘောကိုမိမိရဲ့ကိုယ်ကိုမိမိစိတ်ကိုမဆောင်နိုင်တဲ့ပုဂ္ဂိုလ်သွားဆောင်ခြင်းကမစွမ်းနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါသေးတယ်ဟာမယံကျွန်းလို့ခဲ့မယံကျွန်းလို့တဲ့အင်းများအချာတပါးသောအမျိုးသမီးဒီမယံဘုရားတတိတော်ထက် အဘိရူပတရနာမလွန်ကင်း၍လှသောသူဒီမှာဟောသူမဖြစ်ပါစေတည်းဖေဟာအလုံးအမျိုးသမီးတွေအလုံးတဲ့မှာတတိတော်တဲ့ပန်လုံးပြီးတော့နှံ့တဲ့ပုဂ္ဂိုလ်ဆိုတာလောကကြီးမှာမရှိပါစေနဲ့ဖေဟာတဲ့တတိတော်ဟောဒီဝပန်းပစိုးတဲ့လေးကိုသုံးနဲ့တိုင်းတိုင်းကြုံးကပ်ပြီးတော့မှရလာတဲ့ဝပန်းတဲ့လေးကိုရှင်ဘုရားအား သင်္ကန်းအပြည့်နဲ့လူရန်ရတဲ့အတွက်ကြောင့်မို့ဒီအကျိုးတရားတွေတပည့်တော်ရပါရစေလို့ဒီလိုဆုတောင်းပတနာပြုတယ်။အဲလိုပတနာဆုတောင်းတဲ့ကကနာကြတော့ထေရောတိအနုမောဒနာကတဝံပက္ကမိထေရောတိမထေတိနိယနုမောဒနာတောင်းတိုင်ပြည့်စုံစေဟုသော အနုမောဒနာကိုကတဝံပြု၍ပက္ကမိကြွသွားတော်မူလေ၏ အဲဒီမှာမထေရကလည်းအေဇိတံပတိတံတောရှံခိဗမေဝသမိတ်တူအလိုရှိတဲ့တောင်းတဲ့ဆုနဲ့ပြည့်စေလို့ဆုညာပေးပြီးတော့ကြွတော်မူရဲ့အဲလိုတခုသောဘဝကဒီခုလိုဝပန်းတင်လေးကိုဝတ်အထက်ဒီဝတ်အထက်ပိုင်းလေးကိုသင်္ကန်းအပြည့်နဲ့လူတန်းလာခဲ့တဲ့ကုသိုလ်ကံလေးကြောင့်အင်မတန်မှချောမောလှပတယ်ဒုမာဒန်ဒီဆိုတာဖြစ်ပြီးတော့လာခဲ့တယ် ဒါကြောင့်ဘုန်းကြီးတို့ယောဂီများအဝတ်အထည်ဖြစ်တဲ့ဟောဒီသင်္ကန်းကိုတူတန်းလို့ရှိရင်အချင်းကိုတူရမရောက်ပြီဘူးလားဗျာဒီနေ့ကိလေသာဘဝတံ္ဍရာမှာအချင်းအပြစ်နေခြင်းနဲ့ဆိုရင်အချင်းကြီးနေခြင်းနဲ့ဆိုရင်အချင်းနှပ်ပခြင်းနဲ့ဆိုရင်ဒါကိုတူရမှာလေလေအဝတ်သင်္ကန်းကိုတူပါဝဋ္ဌရောဟောတိဝဏတော်ဝဋ္ဌရောဝဋ္ဌင်္ဂကိုလူတော်သူဒီဝဏတော်ဆင်းကိုသူဒီမြည်ဒီဟောတိဖြစ်ပါ၏ အဲအလေးကိုဒီမှာနတ်သားကနေပြီးတော့ဘယ်လူကိုလူတဲ့ပုဂ္ဂိုလ်ရှင်းသူရရောက်ပါတယ်ဆိုတာလေးကိုဒီမှာဆောင်းပုဂ္ဂိုလ်ကိုရေးထားတယ်အဲဒါလေးလိုက်ဆိုကြရအောင်ဘယ်လိုအလူလူတော်သူသင်ကိုလူသူမြည်သည်နီဘယ်လိုအလူလူတော်သူ ဆင်းကိုလူသူမြည်တနည်းဝတ်တင်ကံမူ လိမ့်မယ်ဒီတော့ဆင်းကိုလိုချင်တဲ့ပုဂ္ဂိုလ်ဖြစ်နေရဘဝတန်ត្រာမှာဆင်းဤကြည်နေခြင်းဆင်းဤပြည့်နေခြင်းအဆင်းဤနှပ်ပါခြင်းကိုပြည့်စုံလိုတဲ့ပုဂ္ဂိုလ်ဟာတာကိုတူရမှာလေအဝတ်ဒီငံကိုတူတဲ့အတွက်ကြောင့်မို့ဆင်းဤပြည့်စုံခြင်းဆင်းဤပြည့်နေခြင်းဤမပြည့်စုံနေဘူးလားဗျာဒါကြောင့်ဝဋ္ဌတော်ဟောတိဝဏတော်ပဒေဝဗုဒ္ဓအတိလိုယင်းနှင်းမြင်လျောက်တာလာညာဥမောနတ္တ ဝတ္တတော်ဝတ္တိမံကိုသူတော်သူသည်ဝဏ္ဏတော်ဆင်းကိုလှူပြီးမိသည်ဟောတိဖြစ်ပါပေ၏ဒီတိဤသို့ဘဂဝါတို့ဘုန်းတော်တခင်တရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါ၏တည်းနဗ္ဗသနပတုံအနေအားဖြင့်နတ္တကသိန္ဒရောဒုက္ခတော်ဟောတိ ဗန္တိဘုဒ္ဓံနေဝံထုံးလင်းတပ်ပါတော်မူ၏သောမြတ်စွာဘုရားသိနေတော်ဘယ်လူကိုလူတော်သူသည်ဒုက္ခရောချမ်းသာကိုလူသည်မြည်ပြီးဟောတိဖြစ်ပါသနည်းအရှင်မြတ်ဘုရားဘယ်လူကိုလူတဲ့ပုဂ္ဂိုလ်ဟာချမ်းသာကိုလူရရောက်ပါသလဲဘုရားလို့ဒီလိုဆက်တဲ့အခါကျတော့ဘုရားရှင်ကိုရောင်မြတ်ကြီးကယန္နာတော်ဒုက္ခတော်ဟောတိဒေဝဗုဒ္ဓတိလောယေနိမင်းများလျောက်သာလာညာဥမောင်နတ္တာ ဉာဏတော်ရင်းမောသူတော်သူသည်ဒုက္ခရောချမ်းသာကိုလူသည်နိတိဟောတိဖြစ်ပါ၏မောနတာရင်းသူကိုလှူတဲ့ပုဂ္ဂိုလ်ဟာချမ်းသာကိုလှူရာရောက်တယ်အဲကြောင့်လဲဆိုတော့ခုခရီးသွားတဲ့ပုဂ္ဂိုလ်များဒီတိုင်းနဲ့ခြေခြေခရီးနဲ့ပွားရမယ်ဆိုပါရင်ပင်မနဲ့ဆင်းရဲမယ်ရင်နဲ့ကပွားရမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာပင်မဆင်းရဲမှုတွေလုံးမြောက်မချမ်းသာပြီဘူးလားဗျာ။ မိမိပွားရတဲ့ဉာဏ်အားညံ့နေမယ်ဆိုရင်ညံ့တဲ့လောက်ပင်မဆင်းရဲခြင်းကမကောင်းဘူးဘုမာအပြည့်ရင်ကစက်ကပြည့်နေတယ်သွားခရီးသွားရင်ကနေစက်ကချွေရင်းဘဝကချွေရင်းတရားကချွေရင်းနဲ့ပြည့်နေတယ်မကောင်းတဲ့ရင်ဆိုရင်လည်းပြသွားရလာရတာမဆင်းရဲဘူးလားကာရင်ပဲဖြစ်စေလေရင်လည်းဖြစ်စေတဲ့မောရင်လည်းဖြစ်စေဒဲရင်နဲ့ပဲသွားသွားခရီးသွားတဲ့ခါကလမှာအဲ့ဒီလိုရင်ကောင်းကောင်းနဲ့သွားရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ချမ်းသာတာပဲ။ ဒါကြောင့်ယင်အလိုကိုလူရင်းဟာချမ်းသာကိုတူရရောက်တယ်။ဘာကိုတူရရောက်ပါလိမ့်မယ်။ချမ်းသာကိုတူရရောက်တယ်။ဘုန်းကြီးတို့ယောဂီများခရီးရှိသွားကြည့်ပေါ့။တော့မဟုတ်မိမိတို့ဒီကနေပြီးတော့ဘာမှမဝေးလာတဲ့နေရာလေးကိုပဲအပေါ်ကကောင်းရင်ကနေကတိတ်ပူနေတယ်ဆိုရင်အောက်ကလည်းပူအထက်ကလည်းပူ။အဲလိုပူနေတဲ့အချိန်နဲ့ချီချင်းခရီးသွားကြည့်ပါလား။ပင်မန္တနာမပင်မဘူးလား။စိတ်ကိုပင်မန္တာကိုစိတ်ကိုဆင်းရဲတာ။ဟောအဲဒီမှာ ရှင်ကောင်းကောင်းလေးနဲ့နဲ့သွားလိုက်ရရင်ဘာမှမပြစ်မှန်မှုသိချမ်းသာတာပဲဒါကြောင့်ယင်းအလူဟာချမ်းသာကိုပြရရောက်တယ်အဲ့တော့ယင်းအလူထဲမှာကာလည်းပါတယ်ရေယထာလည်းပါတယ်နောက်ပြီးတော့ပင်မောလည်းပါတယ်လေရင်လည်းပါတယ်အားလုံးဒါတွေဟာယင်းအလူတွေပဲနောက်ပြီးတော့ဒါတွေလားဆိုတော့ဘုန်းကြီးတို့ဒီမှာရှိလူဟာလည်းပဲယင်းအလူပဲအနတ်အလူဟာလည်းပဲယင်းအလူပဲကြောင်ဝေးအလူဟာလည်းပဲယင်းအလူပဲဟောအဲ့ဒီမှာ ဟဲကရထိုင်ကုန်းလို့စသည်ဖြင့်ဒါတွေဟာလည်းပဲရင်းတူနဲ့အတူတူပဲအဲ့ဒါတွေကိုလူတန်းလိုက်မယ်ဥပမာအားဖြင့်မိမိတို့ဟာဒီတိုင်းရှင်ရင်ကြီးအောက်မှာဘာမှခဏမပါဘဲနဲ့ညံသွားရှိပါလားဟုတ်ကဲ့ပြန်ညီကြီးကနေပြီးတော့ဒီရေကမှုရရှိနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်သွားရတာမဖြစ်ရဘူးလားကဲခဏလေးရှိသွားလိုက်ရရင်မချမ်းသာပြီဘူးလား ဟောအပေါ်ကနေနေသိပူနေတဲ့နေနေအခါကာလမျိုးမှာဘုန်းကြီးတို့ချီးမပါဘဲနဲ့သွားရင်မဆင်းရဲဘူးလားဟောချီးလေးညာဆောင်းပြီးသွားရရင်မချမ်းသာဘူးလားဒီအဲ့ဒါလိုရင်းမှုပဲဘုန်းကြီးတို့ယောဂီများဒါကြောင့်တကယ်ချမ်းသာကိုလိုချင်တယ်ဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်ဟာရင်အလူကိုလူပါပါကိုလူရမယ်ရင်လူလူရင်ချမ်းသာကိုလူရမရောက်ပြီဘူးလား အဲလိုချမ်းသာကိုပြုတဲ့အတွက်မိမိမှလည်းပဲချမ်းသာတဲ့အကျိုးတရားတွေမရနိုင်သေးဘူးလားဒီဆိုလိုက်တေလိုအလူလူတော်သူချမ်းသာလူသူမြည်တနည်းဆိုလိုက်ပါ ယထာမ တော်ကိုဘုရားရှင်ကိုတော်မြတ်ကြီးကဇာနာတော်ဒုက္ခတော်ဟောတိဒေဝဗုဒ္ဓတိလိုရင်းနေနေနဲ့လျောက်တဏ္ဍာဝမောင်နတ္တဇာနာတော်ရင်လူကိုသူတော်သူသည်ဒုက္ခရောချမ်းသာကိုလူတည်ဤသည်ဟောတိဖြစ်ပါ၏ဒီဒီဤတို့ဗုဒ္ဓဝါတို့ဘုန်းတော်တခြင်းဘုရားရှင်ကိုတော်မြတ်ကြီးသည်ဟောစာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါ၏တည်း ဒါကြောင့်ချမ်းသာခြင်းတဲ့ပုဂ္ဂိုလ်များဘာလူကိုတွေ့ရမလဲ။ဒီရင်လူကိုတွေ့ရမယ်ဆိုလို့ကာယင်ယထာယင်တင်မောယင်စသည်ဘာကြီးတွေကိုမတတ်နိုင်လို့စိတ်ထဲမှာဘာမှဆင်းရဲမနေနဲ့။မိမိတို့ကကာလမှာပြီးပူရန်လိုက်တယ်ဆိုရင်လည်းရင်လူကိုတွေ့ရမရောက်ပြီဘူးလားဗျာ။ဟောခကြီးသွားနေတဲ့ပုဂ္ဂိုလ်ကိုယထာလက်မှတ်ကလေးလူလိုက်မယ်တင်မောလက်မှတ်ကလေးလူလိုက်မယ်လေရင်လက်မှတ်ကလေးလူလိုက်မယ်ဆိုရင်လည်းရင်လူကိုတွေ့ရမရောက်ပြီဘူးလား။ ဓမ္မဘုံမိမိမှာခြိလေးတက်လက်လူရန်လိုက်မယ်ပဏာတိတရားလူရန်လိုက်မယ်တောင်ဝေလေးတချောင်းလူရန်လိုက်မယ်ဆိုရင်လည်းပဲရင်လူလူရန်မရောက်ပြီဘူးလားဗျာဒါကြောင့်အဲ့လိုရင်လူကိုလူရန်တဲ့ပုဂ္ဂိုလ်ဟာချမ်းသာကိုလူရရောက်တယ်ဒါကြောင့်ချမ်းသာခြင်းတဲ့ပုဂ္ဂိုလ်ဟာပါကိုလူရမှာပါလိမ့်မယ်နောက်နံပါတ်၄နေရာချင်းနံပါတ်၄နေရာပြည့်ပြည့်ချင်းကိုရောမြတ်ကြီးကိုနတ်သားကဒိဋ္ဌရောဟောတိသက္ခုတော်ဗန္ဒီဘုဒ္ဓနေဝထုံးရင်တပ္ပတော်မူ၏တော်မြတ်စွာဘုရား ဒိန္ဒရောဘေလူရောလူတော်သူသည်စက္ကုရောမျက်စီကိုလူဒီမည်သည်ဟောတိဖြစ်ပါသည်။မြတ်စွာဘုရားတဲ့။ဘေလူရောလူရဲ့ပုဂ္ဂိုလ်ဟာမျက်စီကိုလူရန်ရောက်ပါသည်လို့ဒီလိုကြောက်တာရဲ့ကာဗျာရှင်ကိုရောမျက်ကြီးကဒီဝဘေတော်ပြလို့ရင်ဖြင့်မင်းများလျောက်ထားတညာဥမောင်နတ္တဒီပါတော်စီမီကိုလူတော်သူသည်စက္ကုရောမျက်စီကိုလူဒီမည်သည်ဟောတိဖြစ်ပါ၏။ မိလူကိုလှူတဲ့ပုဂ္ဂိုလ်ဟာမျက်စိကိုလှူရာရောက်တယ်။ဘာကိုလှူရာရောက်ပါလိမ့်မယ်။ဘာလူကိုဘာကိုလှူတဲ့ပုဂ္ဂိုလ်လဲ။မိကိုလှူတဲ့ပုဂ္ဂိုလ်ဆိုတာရှင်မိကိုပဲဖြစ်စေ၊လျှက်ဖြစ်မိကိုပဲဖြစ်စေ၊ဖျောင်းမိကိုပဲဖြစ်စေ၊တမိကိုပဲဖြစ်စေ။အဲဒီမိအမင်းရောက်ကိုလှူတဲ့ပုဂ္ဂိုလ်ဟာမျက်စိကိုလှူရာရောက်တယ်။ဟုတ်တာပေါ့ဘုန်းကြီးတို့။မျက်စိဘလောက်ပဲကောင်းနေနေဘလောက်ပဲကြီးနေနေ။ မှောင်မိုက်နေတဲ့နေရာဌာနကိုတွားမယ်ဆိုပါရင်ဖုတိုက်ကြည့်တတ်အဲအဲ့မှာမျက်မှောင်မိုက်နေရာကိုတွားမယ်နေနေလုပ်ချင်တာတွေလုပ်ရမယ်ဆိုပါရင်မျက်စိဘယ်လောက်ပဲနေနေနေဘယ်လောက်ပဲမျက်စိအကြည့်တော့ကောင်းနေနေအဲ့ဒီမျက်မှောင်နေတဲ့နေရာတွေတွားရမယ်ဆိုရင်ဖြုံပြောင်းတန်တန်တွားလို့ရပါမလားဗျာဟောမျက်စိကွယ်နေတဲ့ပုဂ္ဂိုလ်နဲ့မတူရဘူးလားအလင်းရောင်ရှိလို့လားမရှိလို့လားမင်းအောင်မရှိလို့မိမိမှာမျက်စိဘလောက်ပဲကြီးနေနေ ဟဲ့အမှောင်လေးသာသွားရမယ်ဆိုရင်မိမိဟာမျက်စိကွယ်နေတဲ့ပုဂ္ဂိုလ်နဲ့အတူတူပဲဟဲ့တဘာဝအနေအချင်းဘလောက်ပဲမှောင်နေနေဘလောက်ပဲမဲနေနေအဲ့ဒီထဲမှာဘုန်းကြီးတို့ယောဂီများဆီမီအလင်းတန်လေးပဲဖြစ်စီ၊ပြောင်းမီအလင်းတန်လေးပဲဖြစ်စီ၊တံမီလေးပဲဖြစ်စီလျှက်ပဲလျှက်ချင်းမီလုံးလေးပဲဖြစ်စီထုံးမိကြမယ်ဆိုပါရင်အဲ့ဒီအမှောင်လေးကြောင်သွားလို့အလင်းရောင်လေးရောက်နေတဲ့အတွက်ကြောင့်မို့မိမိသွားလို့ရခကြီးကိုလည်းကြောင်းကြောင်တန်းတန်းသွားလို့မရပြီဘူးလား လုပ်စရာကြံစရာတွေကိုလည်းပဲကြောင်းရောက်တန်းတန်းမဆောင်ရနိုင်ဘူးလားဗျာအလုံးဆောင်ရနိုင်လေဒါကြောင့်အလင်းရောင်ကိုတူတန်းခြင်းဟာမျက်စိကိုတူရမရောက်ပြီဘူးလားတကယ်ကိုမျက်စိတူရရောက်တဲ့ဘုန်းကြီးယောဂီများဒါကြောင့်အလင်းရောင်လေးများရှိပြီဆိုရင်ဘယ်နေရာမှာပဲသွားသွားဒီရန်အန္တရာယ်တွေကင်းလာပြီတကယ်လို့မိမိတို့ဟာအလင်းရောင်မရှိခဲ့လို့ရှိရင်ဘုန်းကြီးတို့အမောင်ထဲမှာသွားရမယ်ဆိုရင်အလင်းတန်လေးတန်မရှိခဲ့ရင် ရင်းရန်အန္တရာယ်တွေမကျုံပြနိုင်သေးဘူးလားကျုံပြနိုင်တယ်ဒါကြောင့်အလင်းရောင်ဟာအရေးကြီးသလားမကြီးဘူးလားဟောအဲ့ဒီထဲမှာမိမိရဲ့မျက်စိဟာလေတကယ်လို့မိမိကမျက်စိအကြည့်တတ်ပြီးချူရင်းနေလေဆိုရင်မြင်ကျင်တာတွေကြည့်ကျင်တာတွေကြည့်လို့ရပါဦးမလားဟောမရဘူးမျက်စိအကြည့်တတ်လေးဟာလင်းနေနေကောင်းနေနေဆိုရင်ကြည့်ကျင်တာတွေရောကြည့်လို့မရပါဘူးလားမြင်ကျင်တာတွေရောမြင်လို့မရပါဘူးလားဒါကြောင့်မျက်စိဟာအရေးကြီးသလားမကြီးဘူးလား ဒါကြောင့်ဘုန်းကြီးတို့ယောဂီများမျက်စိအလင်းတွေကောင်းခြင်းနဲ့ကြည်ခြင်းနဲ့ဆိုရင်မျက်စိရဲ့ကြည်လင်ခြင်းတွေရခြင်းနဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘာကိုသိရမှာပါလိမ့်မယ်။ဒီအလင်းရောင်ကိုသူတဲ့မိကိုလူစီမိကိုပဲဖြစ်ဖြစ်လျက်ဖြစ်မိကိုပဲဖြစ်ဖြစ်ပြောင်းမိကိုပဲဖြစ်ဖြစ်ဒီနေ့လှူလို့တဲ့အလင်းနိုင်လေးလှူလိုက်လို့ရှိရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာမျက်စိကိုသိရရောက်တယ်ဟုတ်တယ်မလား။ဆိုလိုက်ဘယ်လိုအလူလူတော်သူ မျက်စိလူသူမြည်သည် နေတဲ့ပုဂ္ဂိုလ်ဟာဘာကိုလူရမလဲသမင်းကိုလူတဲ့စီမီကိုပဲဖြစ်စီမရဖြစ်မိကိုပဲဖြစ်စီဘယောင်းမိကိုပဲဖြစ်စီဓမ္မိကိုပဲဖြစ်စီမိမိသွန်နိုင်တာကိုလှူလိုက်လူလို့ကြည့်ရင်ကတော့ဒီအဲ့ဒီပုဂ္ဂိုလ်ဟာမျက်စိအမှုကိုသူရရောက်တဲ့အတွက်ကြောင့်မျက်စိအရေးစင်းလေးကြီးလင်းပြီးတော့လာလိမ့်မယ်။ဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကဒေဝဗုဒ္ဓတိလောယေနိမင်းများလျောက်တာလညာဝမောင်နတ္တဒီမှာတော့ရှင်မင်းဘုရားလူတော်သူသည် သကုရောမြစ်တီဝလှူတီမြစ်တီဟောတိဖြစ်ပါပေ၏ဒီတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမသိဟောကြားတော်မူခဲ့ပါ၏တည်းနတသနမံကအနိယဖြင့်နတ္တကကောသတ္တပတတော်ဟောတိတဲ့ဘောဇာဘေလူဝလူတော်သူတိက သဗ္ဗတရောခံသိတော်လူကိုပေးလူတော်သူမည်သည်ဟောသည်ဖြစ်ပါသနည်းရှင်ဘုရားဘယ်လူကိုလူတဲ့ပုဂ္ဂိုလ်ဟာခတ်သိမ်းသောအလူဆိုတာကဘုန်းကြီးတို့အခုခွန်အားအလူအစင်အလူချမ်းသာအလူမျက်စိအလူဆိုရဲအဲဒီအလူလေးမျိုးကလုံးလှူရရောက်ပါတလေဘုရားလို့ဒီလိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုမင်းမြန်လျှောက်တာဒီသမဘုရားရှင်ကိုရောမြတ်ကြီးကသောသတ္တတတော်ဟောတိယောဂရာတိဥပတယံ ယောဗုဒ္ဓတိလိုရင်းနေနည်းနည်းလျောက်ထမ်းညာဝမောင်နတ္တယောအကျင်သူသည်ဥပတေယကြောင့်အလူဒါနကိုသရာတိတိလိုဤပောဇထိုကြောင့်အလူဒါနပေးသူတော်သူဒီကသဗ္ဗတရောအလုံးစုံကိုပေးသူဒီမည်သည်သဗ္ဗတရောခွန်အားကိုလူဒီမည်သည်အစဉ်ကိုလူဒီမည်သည်ချမ်းသာကိုလူဒီမည်သည်ယတ္တိကိုလူဒီမည်သည်အဲဒီအလုံးစုံကိုပေးလူဒီမည်သည်ဟောတိဖြစ်ပါ၏။ ဘုရားရှင်ကိုယ်တော်မြတ်ကြီးကမောင်နာတာတဲ့ကျောင်းအလှူကိုလှူဒန်းတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီလေးမျိုးစလုံးလှူရရောက်တယ်ခွန်အားလူကိုလည်းလှူရရောက်တယ်တဲ့အခြင်းအလူကိုလည်းပဲလှူရရောက်တယ်ချမ်းသာလူကိုလည်းပဲလှူရရောက်တယ်မျက်စိအလူကိုလည်းပဲလှူရရောက်တယ်ဟုတ်တာပေါ်စဉ်းစားကြည့်မိမိတို့ဒီမှာအပြင်အပလွင်ပြီးကောင်းပြီးတဲ့မှာနေရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာ ပေါ်ရဲ့ဘူးအောက်ရဲ့ဘူးအပူဒဏ်တွေကြောင့်ပင်ပန်းပြီးတော့အာအင်းနေလည်းပဲဆုပ်ယုပ်သွားနိုင်တယ်။အာအင်းနေလည်းပဲဆုပ်ယုပ်သွားနိုင်တယ်။နောက်ပြီးတော့နေဘူးနေဘူးရဲ့ဒဏ်ကြောင့်ဟောမိမိရဲ့အရေးစင်းနေနဲ့ညှို့ချောင်းပြီးတော့တခါတည်းညှို့နေပြီးတော့အရေးစင်းနေနဲ့မပြေမလင်းဖြစ်လာနိုင်တယ်။နောက်ပြီးတော့လည်းပဲဒီအန္တရာယ်ဒီလူပြီးကောင်ထဲမှာနေရတယ်ဆိုတော့အမိုးရင်အကာရဘာမှလုံလုံချုံချုံမရှိတဲ့အတွက်ကြောင့်မို့မွေးကင်းစသည်ဖြင့် ဘေးကအန္တရာယ်တွေနဲ့လည်းပဲတွေ့နိုင်တယ်။နောက်ပြီးတော့ဘေးကနေပြီးတော့လေကျန်းလေကျန်းနဲ့ဆက်လာတဲ့အခါကဏ္ဍကြတော့ဟောမိမိတို့မျက်စိထဲမှာလေဘူးနေဘူးကြောင့်မျက်စိတွေချိန်ဆပြီးတော့မျက်စိတွေလည်းပဲမကြည့်မနေနဲ့မဖြစ်နိုင်ပြီဘူးလားဗျာ။တကယ်လို့ဒါကြောင်းအဆောက်အဦတွေကဝင်ပြီးတော့နေရမယ်ဆိုရင်အားလုံးကချမ်းသာပြီးတော့သားတွေလည်းပြည့်ပြီးတော့အရေးအဆင်းတွေကရောမကြည့်နိုင်ဘူးလား။ ဟိုကြောင်းနေမှနေရတဲ့ပုဂ္ဂိုလ်လုံးလုံးချုံချုံနေရတဲ့ပုဂ္ဂိုလ်နဲ့အပြစ်မှနေရတဲ့ပုဂ္ဂိုလ်ဖြစ်ပေါ်လို့ကိုယ့်အကိုကိုယ်ကကြည့်တော့အမြင်နေပူထဲမှာထွက်ပြီးတော့လှုပ်လှုပ်နေတဲ့ပုဂ္ဂိုလ်အိမ်ထဲမှာပဲလှုပ်လှုပ်နေတဲ့ပုဂ္ဂိုလ်နဲ့ဘာမှတူလို့လဲအပြင်မှာထွက်ပြီးတော့လှုပ်လှုပ်နေတဲ့ပုဂ္ဂိုလ်ကတခါနဲ့အရေးချင်းနေလည်းပဲအပြစ်တယ်တော့အရေးချင်းနေလည်းပဲ၆ကံပြီးတော့မွဲပြီးတော့အရေးချင်းနေလည်းမကြည်နေတော့ဘူးအပြစ်တယ်တော့ဟောအားရကလည်းပဲနေပူနေပူတန်ကြောင့်အားရလည်းသူ့ဟာသူဆုလို့သွားတာလေ ဟောကျောင်းထဲမှာအိမ်ထဲမှာနေရတဲ့ပုဂ္ဂိုလ်ကြတော့ဟောအားတွေကလည်းပြည့်စုံအရေးစင်းကလည်းကြီးနေဘေးရန်အန္တရာယ်တွေကင်းရှင်းတဲ့အတွက်ကြောင့်ချမ်းသာနောက်ပြီးတော့ဟောမျက်စိကလည်းပဲသူ့ဟာသူပညာပြီးတော့မျက်စိတွေကလည်းကြည်လင်လာနိုင်တယ်။ဒါလည်းပဲဘုန်းကြီးတို့ယောဂီများကျောင်းအလူကိုလူတန်းတဲ့ပုဂ္ဂိုလ်ဟာအဲ့ဒီ၄မျိုးကိုသိရမရောက်ပြီဘူးလား။တနည်းအားဖြင့်ကျောင်းကြီးဆောက်လို့လူတန်းထားပြီဆိုတဲ့ကူကအဲ့ဒီကျောင်းပေါ်မှာတရင်တုံတော်မူတဲ့မိမိတို့ သံဃာတော်အရှင်မြတ်များကိုကြောင်းတကာကြောင်းမှဖြစ်တဲ့ပုဂ္ဂိုလ်များကဆွမ်းဖြင့်နေပင်မလူတန်းနေဘူးလားအဲလိုမျိုးလူတန်းမျိုးဖြစ်နေပြီလေနောက်ပြီးတော့ဘုန်းကြီးတို့ယောဂီများဟောသင်္ကန်းရောမလူတန်းနေဘူးလားမိမိကြောင်းမှာတရင်သုံးနေတဲ့ပုဂ္ဂိုလ်ပေါ်မှာဟောဆွမ်းလေလူတန်းမယ်ဘုန်းကြီးတို့ယောဂီများဆွမ်းလေလူတန်းမယ်ဟောသင်္ကန်းလေလူတန်းမယ်နောက်ပြီးတော့ခြိဖနတ်စသည်မလူတန်းနေဘူးလား ဟောဒီအလူလဲလူတန်းနေကိုကြီးတို့ဒီမှာမီးလျှက်ဖြစ်မီးဖြစ်စေတခြားပြောင်းတိုင်းမီးဖြစ်စေစီမီးဖြစ်စေဒီနေ့ကျောင်းထဲမှာလင်းရောက်လေးနဲ့နေနေအောင်မလူတန်းနေဘူးလားဒီအားလုံးကျောင်းဆောင်လူတန်းလိုက်ပြီဆိုတော့ဒီလူတွေကလည်းအားလုံးမပါဝင်နေဘူးလားညာပါဝင်မိသားဖြစ်တဲ့အတွက်ကြောင့်မို့ကျောင်းအလူကိုလူတန်းလိုက်ရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအလူအားလုံးကိုသူရမရောက်ပြီဘူးလားညာဒီဒါကြောင့်မို့ဟိုကနှစ်သားကနေပြီးတော့အရှင်ဘုရားတဲ့ဘယ်လိုအလူကိုလူတန်းတဲ့ပုဂ္ဂိုလ်ဟာ အလုံးစုံသောအတုကိုသူရရောက်ပါတယ်လို့လေးတဲ့ကမြတ်စွာဘုရားကကြောင်းဆောက်ဦးသူရဲ့ပုဂ္ဂိုလ်ဟာအားလုံးကိုသူရရောက်တယ်ဖြေကြလိုက်ခြင်းခေတ္တလေးဆိုလိုက်ဘယ်အပေကိုမူလူတော်သူလုံးစုံလူသူမြည်တနည်းအပေကိုမူလူတော်သူလုံးစုံလူသူ ဝိဒနိသုကြောင်းသောတူလူတော်သူလုံးစုံလူသူညီတည်း ကြောင်းဆောင်အူလူတော်သူ ကြောင်းဆောက်ဟုလူရန်တဲ့ပုဂ္ဂိုလ်ဟာခွန်အားကိုလည်းလူရရောက်တယ်အသင်းကိုလည်းပဲလူရရောက်တယ်ချမ်းသာကိုလည်းလူရရောက်တယ်မျက်စိကိုရောလူရမရောက်ပြီဘူးလားဗျာအဲလိုလူရရောက်တဲ့အတွက်ကြောင့်မို့အဲ့ဒီပုဂ္ဂိုလ်ဟာခွန်အားနဲ့ပြည်စုံခြင်းအသင်းနဲ့ပြည်စုံခြင်းချမ်းသာခြင်းမျက်စိကြည်လင်ခြင်းဆိုတဲ့အဲ့ဒီအကျိုးတရားတွေအလိုလိုမရပြီဘူးလားဗျာ ဒီဒါကြောင့်လူလူရန်လေးကိုမိမိတို့လူတန်းသွားတဲ့ဆိုရင်မိမိတို့အလိုတွေလည်းပဲအာလုံးမပြည့်ဝနိုင်ပေဘူးလားပြည့်ဝနိုင်တယ်နောက်ပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကနတ်သားကမမေးတဲ့နဲ့ဟောကြားလိုက်တဲ့ဒေသနာလေးတစ်ခုရှိတယ်ဟမတံတရောသတောဟောတိယောဓမ္မမနုတာတတိတိဇေဝဗုဒ္ဓတိလိုယင်းနေမင်းများလျောက်ကြလာညာဝမောနတ္တာ ရောအပြင်သူတိဓမ္မတရားကိုအနုသာတတိဟောပြဆုံးမ၏သောတုတရားဟောပြောသောပုဂ္ဂိုလ်သည်သမတံတရောစအမြဲနိဗ္ဗာန်ကိုသိသူတော်သူမည်သည်ဟောသည့်ဖြစ်ပါပေ၏ဆရာရှင်ကိုရောမြတ်ကြီးကအမောင်နတာတရားဟောပြောပြီးတော့တရားအလူပေးဝေတဲ့ပုဂ္ဂိုလ်ဟာအမြဲနိဗ္ဗာန်ကိုသူရရောက်တယ်။ဘာကိုသူရရောက်ပါလိမ့်လဲ။ အဲလိုအငြိမ့်နိဗ္ဗာန်ကိုသိရရောက်တဲ့ပုဂ္ဂိုလ်ဟာဘယ်လိုအလှူဝပူဇာနာပါလိမ့်မယ်တရားအလှူလူတန်းလိုက်တာတရားကြီးဟောပြောပေးလိုက်တာအဲလိုတရားဟောပြောပေးခြင်းဟာတစ်ဖက်ကိုအငြိမ့်နိဗ္ဗာန်ကိုသိရရောက်တယ်အခုဘုန်းကြီးတို့ယောဂီများနေပဲမိမိတို့သွမ်းနိုင်တဲ့မြတ်ရှင်လေးဝဒါနနာယိဓမ္မတရားတွေအားထုတ်တရားတွေအားထုတ်လို့ကိုယ်တို့ဉာဏ်ဉာဏ်လေးတွေပေါင်းပြောင်းသွားတဲ့ပုဂ္ဂိုလ်ဟာ မိမိတို့အပြင်ပြန်ရောက်တဲ့အခါကလာကြတော့မိမိရဲ့ကိုယ်တွေလေးတွေနဲ့ပြန်ပြီးတော့မိမိရဲ့မိသားစုများကိုပြန်ပြီးတော့ပြောပြရဲဟောပြရဲမိမိရဲ့ဓမ္မမိတ်ဆွေများကိုပြန်လည်ပြီးတော့ဟောပြောပြတတ်တဲ့အခါမှာအဲ့ဒီဓမ္မမိတ်ဆွေဖြစ်တဲ့ပုဂ္ဂိုလ်များမိသားစုများကစိတ်ဝင်စားပြီးတော့မိမိဟောပြောတဲ့တရားတွေပေါ်မှာသူတို့သဘောကျနှိမ့်ချိုက်ပြီးဆိုရင်မိမိဟာတရားအမှုကြီးပူနေရတာပဲအာလူပါလိမ့်မယ်ဗျာ။ ဒီအဲ့ဒီတရားသူကြီးပူတဲ့အတွက်ကြောင့်မို့နိဗ္ဗာန်ကိုတရားမရောက်ပြီဘူးလားဘာကြောင့်လဲဆိုတော့တရားဟောတဲ့အလှူဟာနိဗ္ဗာန်အလှူလို့မြတ်စွာဘုရားကဟောတော်မူပြီးတော့တရားတွေမနာကြားရဘဲနဲ့တရားကျင့်သုံးကျင့်နည်းတွေသိနိုင်မှာမလားဗျာသိနိုင်ဘူးဆိုတော့တရားအလှူလူတန်းလို့တရားနာကြားရမှတရားကိုသိလားဒါကျင့်ရမယ်လမ်းပြင်နေတယ်ကျင့်လမ်းပြင်နေတယ်ဆိုတာသိလား သိလာတဲ့အခါကျတော့မှအဲ့ဒီတရားကိုကျင့်တယ်ကျင့်တဲ့အခါကျတော့မှတရားအသိဉာဏ်နဲ့မရပြီဘူးလားအဲအဲ့လိုတရားအသိဉာဏ်နဲ့ရပြီးတော့ဉာဏ်နဲ့ရည်ကျက်ပြည့်စုံတဲ့အခါကျတော့မှမေညာပူညာနိဗ္ဗာန်တိအောင်မရနိုင်ပြီဘူးလားဒီဒီတော့မိမိမှာတရားတွေဟောပြောပူတန်းနေတာတကယ်တော့မိမိကိုယ်တိုင်နိဗ္ဗာန်ကိုမျက်မှောက်မပြုရဘူးဒီမဲ့လူလည်းပဲမိမိတရားဟောပြောပြီးတော့ပူတန်းလိုက်လို့ဘုပုဂ္ဂိုလ်ကတရားနာရတဲ့ပုဂ္ဂိုလ်အလူခံရတဲ့ပုဂ္ဂိုလ်က ဒီတရားတော်ကအတိုင်းလိုက်နာပြီးတော့ယုတ်တိသောကျင့်သုံးအားထုတ်လို့တရားအပြည့်ဉာဏ်လူတွေရသွားပြီးလက်ညာပညာနိဗ္ဗာန်မျက်မှောက်ပြုသွားပြီဆိုရင်ဟိုနိဗ္ဗာန်အလူကြီးပူရမ်းလိုက်ရတာမဟုတ်ပြီဘူးလားဗျာဒီနိဗ္ဗာန်လူကြီးပူရမ်းလိုက်ရတာပြီးတော့အလူအားလုံးထဲမှာဆိုရင်တော့ဒီတရားအလူဟာအမြတ်ဆုံးပဲဘယ်လူဟာအမြတ်ဆုံးလဲတရားအလူဟာအမြတ်ဆုံးပဲတကယ်ကိုအမတန်မတရားဖြစ်တဲ့နိဗ္ဗာန်အလူကြီးကိုပူရမ်းလိုက်ရတာ ကိုယ်တိုင်မရသေးဘူးနဲ့တူတန်းနိုင်တယ်ဆိုတဲ့အမှုဟာတရားအမှုတခြားအမှုတွေဆိုတာကကိုယ့်လက်ထဲမှာလက်စုပ်လက်ကံရှိမှတူတန်းလို့ရတယ်ဟုတ်တယ်မို့လားမိတို့ဒါနာကောင်းမှုကိုပြုမယ်ဆိုရင်မိမိလက်ထဲကဝတ္ထုပစ္စည်းကိုတခုတယောက်ကိုပေးကမ်းရတယ်ပူတန်းရတယ်ဒါဒီလိုပူတန်းနဲ့ပေးကမ်းတယ်ဆိုတာတစ်ဖက်သားပုဂ္ဂိုလ်ချမ်းသာစီလိုတာလားဆင်းရဲစီလိုတာလားဒီချမ်းသာစီလိုတဲ့အတွက်ကြောင့်မိမိကလူတန်းလိုက်တဲ့ပေးကမ်းလိုက်တဲ့ဟိုပုဂ္ဂိုလ်မှာချမ်းသာတဲ့အကျိုးတွေရသွားတာပဲ။ ဟောဒီတရားအလှဟာလည်းပဲဒီတိုင်းနဲ့ဘုန်းကြီးတို့ယောဂီများဒီတရားအလှဟာဒါနကောင်းမှုပြုဖို့ဆိုတာလည်းပဲဒီတရားကိုနားရတဲ့ပုဂ္ဂိုလ်တွေမှတရားဖြစ်ပြီးဒါနပြုတာဟုတ်တယ်မလားဟောသီလစောင့်ကြည့်စောင့်သိရတယ်ဆိုတာလည်းပဲအော်တရားတွေနားရရတော့မှာဟောသီလအကျင့်ကြီးကျင့်တဲ့ပုဂ္ဂိုလ်ရာသီလအကျင့်ကိုရှင်းပြသွားကျင့်နေရှင်ဖြစ်နေရဘဝတန်ត្រာမှာအနာရောဂါကျင့်ပြီးကျမ်းမာပြီးအသက်ရှိပါလားဆိုတော့အဲ့ဒီကြတော့မှ သီလအဖြစ်ရှင်းရတာသီလဆောင်ထင်းရတာဟာမိမိမှာဒီကျိုးတရားတွေရနိုင်ပါလားဆိုတာသီလရေမဆောင်ထင်းဖြစ်ပြီဘူးလားညာဆောင်ထင်းဖြစ်သွားတယ်တရားတွေနာကြားကြတော့မှနာကြားကြတော့မှဒါဒီလိုသမထဘာဝနာတွေပွားများအားထုတ်လို့ဆိုရင်စိတ်တက်အင်အားတွေကြီးကျယ်လာနိုင်တယ်စိတ်တက်အင်အားတွေပြည့်စုံလာနိုင်တယ်ဆိုတာသိရတယ်ဒီတရားတွေနာကြားထားတဲ့အခါကျတော့မှဩဝိပဿနာဘာဝနာလုပ်ငန်းဆိုတာဉာဏ်တစ်ခန့်ဉာဏ်လုပ်ငန်းတွေပါလား ဒီဘာဝနာတရားကြီးပွားများအားထုတ်သွားမယ်ဆိုရင်ဉာဏ်နဲ့ပွင့်နေဉာဏ်နဲ့ချင်းမြက်ပြီးတော့လာနိုင်ပါလားဝိပဿနာဉာဏ်နဲ့မှအရိယာမဉ္ဇဉ်ဘုံဉာဏ်ဆက်ရောက်ပြီးနိဗ္ဗာန်ဒီအောင်မျက်မှောက်ပြုနိုင်ပါလားဆိုတာကိုသိလာတယ်သိလာတဲ့အခါကျတော့မှအဲ့ဒီသိတဲ့အတိုင်းဒါနာမှုရောမပြုသေးဘူးလားဗျာဟောသီလကြီးလည်းမဆောင်နေဘူးလားသမထဘာဝနာရောမပွားနေဘူးလားဟောဒီဝိပဿနာဘာဝနာတွေရောမပွားများနေဘူးလား ဒီတိုင်းမှာမိမိတို့ကပွားများအားထုတ်သွားလို့မိမိရဲ့ပါရမီအလျောက်ယုံနာဖြစ်ပြအိသဒုက္ခအနတ္တလက္ခဏာရေးတွေသိလို့ဝိပဿနာဉာဏ်လေးအစစ်စစ်ရင့်ကျက်ပြည့်စုံပြီဆိုရင်လက်ညာကိုညာဆက်ရောက်ပြီးတော့နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ပြီဘူးလားဒီလိုတော့တရားဟောလိုက်ရတဲ့ပုဂ္ဂိုလ်မှာနိဗ္ဗာန်အမှုကြီးမလိုရပြီဘူးလားဗျာသဗ္ဗဒါနံဓမ္မဒါနံရှိလာသည် ခတ်သိမ်းသောအမှုဒါနတွေထက်ဒေဒါနဟာအမြတ်ဆုံးတယ်လေဒီတရားအမှုဟာတရားဒါနဟာအမြတ်ဆုံးနေဒါကြောင့်ဘုန်းကြီးတို့ခုမြင်ခြင်းနေတိုင်းတရားတွေဟောပြောပေးနေဘုန်းကြီးဟောပြောပေးတဲ့အတိုင်းယောဂီများကလိုက်နာပြီးတော့ဟောဟောပြောလို့နာကြနာကြလို့ပြီးပြီးတဲ့အတိုင်းလိုက်နာလိုက်နာပြီးတော့ကျင့်သုံးပွားများအားထုတ်သွားလို့ရှိရင်တရားအပညာတူတွေမရပြီဘူးလားပါရမီရှိရင်နိဗ္ဗာန်ထိအောင်မြင်မှမပြုနိုင်ပြီဘူးလား ဟိုဖွင့်ပြရတော့လေနေ့စဉ်ကိုပဲနိဗ္ဗာန်အလူကြီးပြုနေရတာဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲတရားဟောရင်မှရှင်မင်းကိုတာသနာရိပ်တာကပြန်သွားလို့ရှိရင်ဒီနိဗ္ဗာန်အလူကြီးပူတန်းလို့မရပါဘူးလား။အမြဲအဆုံးဖြစ်တဲ့ဒီနိဗ္ဗာန်အလူကြီးပူတန်းတယ်ဆိုရင်ဒီနေ့ဟောကြားတဲ့တရားတော်တွေတိုင်းဟောခွန်အားကိုလူကျင်တဲ့ပုဂ္ဂိုလ်ဟာဆွမ်းလူကိုပြရတယ်။ဆွမ်းပူတန်းလို့ရှိရင်မိမိတို့ခွန်အားနဲ့ပြုစုံလာနိုင်တယ်ဒီကျိုးတရားတွေရတယ်ပြဟောပြ။ ဟောမိတို့အစီအစ်နဲ့ခြင်းနဲ့အစီအစ်ဆုံးခြင်းနဲ့အစီအစ်နဲ့ခြင်းနဲ့ဆိုရင်အဝတ်တင်္ဂကိုထူတန်းရတယ်အဝတ်တင်္ဂကိုထူတန်းမယ်ဆိုရင်အရေးရှိခြင်းနဲ့ဖြင့်လည်းနိုင်တဲ့အရှင်းသာနိုင်တယ်ဟောဒီကျူရိယာရေးပြန်ဟောပြချမ်းသာခြင်းနဲ့ဆိုရင်ရေအလူကိုပြရတယ်ရေအလူဆိုတာကားအလူမှမဟုတ်ပြထားအလူမှမဟုတ်ဒါတွေနည်းလို့မလွတ်နိုင်လို့အားမဝင်နဲ့အဲဒီယထာလည်းမှကားလည်းမှစသည်ဖြင့်ဟောကားကြီးသွားရင်ကနေပြီးတော့ဘုန်းကြီးတို့ယောဂီများယဟန်တော်တစ်ပါးကားပေါ်တက်လာတယ် မင်းအထိုင်ခြင်းမရသေးလို့မိမိကရထားတဲ့နေရာလေးကိုအရှင်ဘုရားဒီမှာကြွပါဗျာလို့ပူဒန်းလိုက်ရင်ဘာအလှပြရရောက်တယ်လဲဒီအင်းရဟန်းတော်လေးမှာချက်ချင်းမချမ်းသာပြီဘူးလားဒီကိုချမ်းသာခြင်းရင်အဲ့ဒီရဟန်းတော်လေးအလှတာပုဂ္ဂိုလ်ကိုချမ်းသာတဲ့အလှကိုပြလိုက်အဲ့လိုပူဒန်းလိုက်ရင်ဟာဘာမှဝေကုန်ကြည့်ကြမများပဲနဲ့ဟောဒီချမ်းသာအလှကိုပြရမရောက်ပြီဘူးလားဗျာဒီမိမိပူဒန်းတဲ့နေရာလေးကိုထိုင်ပြီးတော့အင်းဒီရရလေးနဲ့အဲ့ဒီမှာ ကားပေါ်မှာထိုင်ပြီးသတင်းသုံးသွားတဲ့ကိုတော်လေးကိုခံဝေးလေးကနှောက်ကြည့်လိုက်စမ်းကြည်ရဲစိတ်ကိုဘယ်တော့ဖြစ်သွားမလဲဆိုတာစိတ်ကိုဝမ်းသာတဲ့စိတ်တွေဝမ်းမြောက်တဲ့စိတ်တွေချမ်းသာတဲ့စိတ်တွေဟုတ်ပြန်တယ်လို့ဆိုတော့ချမ်းသာသွားပြီမျက်နှာတွေလည်းကြည်လင်ပြီးတော့သွားပြီဒီအဲ့လိုဒီမှာယဟန်တော်လေးချမ်းသာတယ်လို့မိမိမှာချမ်းသာတဲ့အကျိုးတရားတွေရသွားတယ်နောက်ပြီးတော့မိမိတို့ရှင်လေးအလူလျက်ဖြစ်အလူစသည်ဖြင့်ဖျောင်းနိုင်အလူမိအလူကိုအလင်းနိုင်အလူကိုလူတန်းချင်းအဖြစ်မျက်စိအလူကိုလူရရောက်တယ် ဒါကြောင့်မျက်စိကြည်လင်ခြင်းတဲ့ပုဂ္ဂိုလ်မျက်စိအားကောင်းခြင်းတဲ့ပုဂ္ဂိုလ်ဟာအလင်းတိုင်အတူကိုတွေ့ရတယ်ဆိုတာလေးပြန်ပြီးတော့မိမိနာကြားခဲ့တဲ့အတိုင်းပြန်ပြီးတော့ဟောပြလိုက်။ဒါလို့အင်္ဂါရဲ့ရှိနေတဲ့ပုဂ္ဂိုလ်များမိသားစုများဓမ္မမိတ်ဆွေများကိုမိမိကပြန်လဲဟောပြပြီးဆိုရင်မိမိဟာဘာအလူကြီးတွေ့ရရောက်နေတယ်။တကယ်နိဗ္ဗာန်အလူကြီးကိုတွေ့ရရောက်တယ်ဘုန်းကြီးတို့ယောဂီများကဲဆူလိုက်ဘယ်လိုအလူဘယ်လို လူတော်သူနိဗ္ဗာန်လူသူမြည်သည်ဘယ်လိုအလူလူတော်သူနိဗ္ဗာန်လူသူမြည်သည် တရားကိုမ ရင်တကယ်အမြတ်ဆုံးအလှကတော့ပါလူရယ်လေတရားအလှဟာအမြတ်ဆုံးပါပဲသို့တော်ဘုန်းကြီးတို့ယောဂီများမိမိတို့လူရှိတာလေးတွေကိုမိမိတို့ကလူတန်းမယ်ဆိုရင်မိမိတို့အလိုလုံးဝမပြည့်ဝပြီဘူးလားဗျာမိမိကခွန်အားနဲ့ပြည့်စုံခြင်းနဲ့ဆိုရင်ဆွမ်းလူကိုလူတန်းလိုက်လူတန်းလိုက်လို့ရှိရင်လူတန်းတဲ့ပုဂ္ဂိုလ်ကြီးအားနဲ့ပြည့်စုံလို့မိမိမှာအားနဲ့ပြည့်စုံခြင်းဆိုတဲ့အကျိုးပြန်မရပြီဘူးလား ဒီမိမိအဆင်းကြီးပြည့်နေခြင်းနဲ့ဆိုရင်အဝတ်တင်္ဂန်ကိုလှူဒန်းလိုက်မိမိလှူဒန်းတဲ့ဝတ်တင်္ဂန်လေးကိုဝတ်ယုံလိုက်လို့အဆင်းကြီးနေသွားတယ်ဆိုရင်မိမိမှလည်းပဲအရေးကြီးကြီးနေခြင်းဆိုတဲ့ဒုမရပြီဘူးလားဒီမိမိလူတိုင်းနဲ့ရင်ကိုမိမိအလူခံလို့သွားတဲ့ပုဂ္ဂိုလ်ကြီးဟာချမ်းသာတယ်လို့မိမိမှာချမ်းသာကိုတွေ့ရလည်းမရောက်ပြီဘူးလားအဲ့ဒီအလူခံပုဂ္ဂိုလ်ချမ်းသာတယ်လို့မိမိမှာလည်းချမ်းသာတဲ့အကျိုးတရားကိုမရပြီဘူးလားအဲမိမိရဲ့အလင်းတိုင်းကိုလူတိုင်းလိုက်လို့ဟိုမှာ ဟာလို့မြင်ရှင်းနေမြင်ပြီးတော့ကြည်လင်ပြီးတော့မျက်စိအလင်းလေးအလုံးကြည်လင်သွားတယ်လို့မိမိဒီလိုဒီလိုဆရာလုပ်ငန်းဆိုင်တာတွေအလုံးဆောင်ရနိုင်နေသွားလို့ရနတ်ပြီးဟိုသွားနိုင်နေလင်းချင်းနေတဲ့အတွက်ကြောင့်အဲလိုလူလန်းလိုက်ရတဲ့အတွက်ကြောင့်မျက်စိအလင်းကိုလူရရောက်တယ်လို့ဘုန်းကြီးတို့ယောဂီများလည်းပဲမိမိရဲ့မျက်စိကျင်းနေခြင်းနဲ့ဆိုရင်အလင်းကိုမလူရပါဘူးလားဗျာအဲဒီအလင်းတိုင်းကိုလူလန်းခြင်းအားဖြင့်မိမိမျက်စိကိုမကြည့်နိုင်ပေဘူးလားဒီဒီအကျိုးတရားတွေရတယ်အဲဒီအလုံးကိုမိမိတို့ လူကျင်တယ်ဆိုရင်ကြောင်းအလူဒါနလူဒန်းခြင်းအပြင်အလုံးအလူဒါနတွေရောလူရမရောက်ပြီဘူးလားဒါကြောင့်မို့မိမိတို့အလိုရှိတာကိုပြည့်ဝရည်ရင်ရင်လိုအပ်တာတွေဘာလို့ရမလဲလူဓမ္မတဲ့အမတန်တရောစာဟောတိယောဓမ္မမနုဿာတတိတိဒေဝဗုဒ္ဓတိလိုရင်နေမင်းများလျောက်ထားလာညာအိုအမောင်နတာယောအကျင်သူတိဓမ္မတရားကိုအနုဿာတတိဟောပြောဆုံးမပါပေ၏ ဘောဓုတရားကိုဟောပြောသောပုဂ္ဂိုလ်သည်အမတန်တတော်စာအញ្ញိနိဗ္ဗာန်ကိုသိလူတော်သူမည်သည်ဟောသည့်ဖြစ်ပါ၏ဤသည်ဤသို့ဘဂဝါတို့ဘုန်းတော်တခင်တရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမပြေဟောကြားတော်မူခဲ့ပါ၏တည်းဒီမှာရဆိုကြ